လူခဲ့တဲ့ရက်တွေကပမာဒမီလျော့ပေါ်ဆောင်မှုပြက်ကွက်လေဟင်းမှုလေဟင်းပြက်ကွက်မှုသုံးမျိုးရှိရမှာပါလေအကျဉ်းစားနဲ့အလတ်စားတော့မကျင်းမကျဲရှင်းလင်းတင်ပြပြီးပြီပေါ့ အနုဇပမာဒဖြစ်ပုံလေးပေါ့ဒီနေ့ဆက်လက်ပြီးတော့ရှင်းနေတင်ပြပါမယ်ကုလမြတ်စွာကိုယ်တိုင်ဟောထားတာတော့ကုသလနာဓမ္မနာဝအတ္တကိစ္စကရိယတာအတ္တတိစ္စကရိယတာအနတ္တိတကရိယတာစသည်ဟောဒီဒီလိုဟောထားတယ် ကုသိုလ်တရားတွေဖြစ်ပွားစေရေးမှာဖြစ်ပွားစေဖို့ရကြီးအောင်ထွားအောင်များအောင်ပြုဖို့ရပေါ့မယုံမသိပြုတာတော့စိစိဆက်ဆက်ပြုတာတော့ယနေ့ယနေ့ပြီးတော့ပြုတာတော့အဲ့ဒါလေးလည်းပမာဒလည်းထည့်ထားပါတယ်အနုစာလည်းပေါ့လေ ဒီနေ့အဲ့ဒါကြီးပြောမှာပါကုသိုလ်တရားဆိုတာကုသလဓမ္မဆိုတဲ့မြတ်စွာဘုရားသုံးတဲ့စကားရင်းကဖြစ်လာတဲ့သဘောကအတုံးလုံးပါပဲဒီထဲမှာငုံနေတဲ့အတိပ္ပယ်ကတော့ကုသိုလ်ဆိုတာတိပြောစရာကြဲစရာအပြစ်ကင်းခြင်း နှင့်ကောင်းကျိုးပေးခြင်းအဲ့ဒီလက္ခဏာနှစ်ချက်နဲ့အဲ့ဒီအမသာနှစ်ချက်နဲ့ကိုက်ညီတဲ့အပြုအမူကိုပါဠိလိုကုသလဓမ္မလို့ခေါ်ပါလားအဲ့ဒီလက္ခဏာနှစ်ချက်တည်းကပထမဆုံးတစ်ချက်ကတော့ပြောစရာကြည့်ရစရာအပြစ်ကြီးတဲ့ လူတွေမှာကိုယ်နှုတ်စိတ်သုံးမျိုးနဲ့ဆက်ပြီးတော့ဆိုးဆိုးဝါးဝါပြုကျွတ်တော်တဲ့သဘောလေးဆိုတာရှိပါတယ်ကိုယ်နဲ့ဆက်တဲ့အပြုမှုကတတ်မှုခိုးမှုကာမတောင်းကြမှုနှုတ်နဲ့ဆက်တဲ့ပြုမှုကလိမ်မှုရန်တိုက်မှုချေချေတဏ္ဍဆည် တိုင်းထွာပြီးတော့ပြောမှုအကျိုးမရှိတဲ့အနှစ်မဲ့တဲ့စကားတွေပြောဆိုမှုဒါနုနဲ့ဆက်တဲ့အပြုမှုတွေသူရပစ္စည်းအပိုင်ရှိလို့မှုမတရားရလို့မှုသူတော်ဘာဖြစ်ရှိလို့မှုကောင်းတာပြုတယ်ကောင်းကျိုးပြဆိုးတာပြုတယ်ဆိုးပြတည်ပြီးတာပဲဆိုတာကောလေအယူဝါဒလွယ်မှာမှုပေါ့ဒါစိတ်နဲ့ဆက်တဲ့ အဖြစ်တွေပါပဲအဲ့ဒါတွေကိုပြုပြောဆိုစဉ်းစားကြံစည်နေမယ်ဆိုလို့ရှိရင်တော့ဘယ်ပညာရှိဒီလိုကောင်းကမှလက်မခံဘူးအဆိုးရုပ်တဲ့သဘောကြီးပဲပြောစရာကဲ့စရာတွေပဲဒါတွေပြုပြုလို့ရှိရင်ဆိုးရုပ်သာရတာပဲဆိုတာပေါ့လေ ဆွေးရုပ်တာပြနိုင်တာပဲဆိုတာဘုန်းကြီးကပညာရှိတော်ကောင်းတွေလည်းတတ်မခံဘူးသူတို့လိုလူမိုက်ချင်းဆိုရင်တော့လက်ခံမှာပါလေပညာရှိတော်ကောင်းတော့ဘယ်တော့မှလက်မခံဘူးမြတ်စွာဘုရားကိုယ်တိုင်လည်းမြင်ပြီးတော့ဒါတွေဟာဆွေးရုပ်တဲ့သဘောတွေပြုပြောဆိုကြံစီလို့ရှိရင်မကောင်းကျိုးတွေသာရတယ်ဆိုတော့ဒီလိုဟောထားတာပဲအဲဒီလိုပြောစရာကြီး မကြူပဲမပြောပဲမကြံစီပဲနဲ့အတတ်နိုင်ဆုံးစုံစည်းတာပေါ့ထိမ့်သိမ့်တာပေါ့အဲထိမ့်သိမ့်လို့ရှိရင်သူရရဲ့အကဲ့ရဲ့လည်းမခါတော့ရောစကဲစရအပြစ်ကဲနေတာကိုလုံးစိတ်ထားတန့်ရှင်းနေတာတန့်ရှင်းရင်ကိုကကောင်းကျိုးမမျှော်ပြီမယ်လို့ ကောင်းကျိုးကတော့အလိုလိုရောက်လာတာပဲကောင်းကျိုးပြောပြီးတော့မလုပ်ရဘူးဒီလိုပြုမှုဒီလိုတန်ရှင်းတဲ့ပြုမှုတွေရှိရင်လုံနိုင်ရင်များများလုံနိုင်ရင်ကောင်းကျိုးရတယ်လို့ဒီလိုအသိစိတ်တက်ကလေးတော့ထားရတယ်ယုံကြည်ချက်ကလေးတော့ထားရတယ်အဲ့ဒါပဲလူတွေကောင်းကျိုးတော့မမျှော်နဲ့ဒါပဲ ဒါလို့ဒီအကျိုးရတယ်ဆိုတော့ဒါကြီးရှောင်ရင်ဒီလိုအပြစ်တွေကဲတယ်ဆိုတာပေါ့လေအဲ့ဒီအသိစိတ်ဓာတ်တွေနဲ့ယုံကြည်မှုဒါပဲလိုပဲဆိုကြပါစို့တိခတ်မှုနေတဲ့ပုဂ္ဂိုလ်မှာမကြည်တတ်စရာတွေသူပြုမယ်ပြောမယ်ဆိုလို့ရှိရင်ဒေါသတွေဖြစ်တာပဲကြည်နေမှုတွေ အဲဒီဒေါသဖြစ်ပြတဲ့ပုဂ္ဂိုလ်ဟာဒေါသရဲ့အလွှမ်းမှုခံရတော့ဒေါသအလိုလိုက်ပြီးတော့ဗောလေသူများကိုနှိပ်စက်တာလို့သူများစိတ်တတ်တာလို့ဖြစ်တတ်တယ်အဲဒီလိုဆိုလို့ရှိရင်သူ့မှာလည်းကိုကြီးတရားတွေပြည့်သွားပြီကိုကြီးတရားတစ်ခုပြည့်သွားပြီဟွန်း ကိုအမှုရာမတမချင်းဖြစ်သွားပြီအပြစ်အပြစ်မကင်းဖြစ်သွားပြီစေတနာလည်းဆွေးရုပ်သွားပြီဒါမကောင်းတဲ့ဘက်ကပေါ့လေအပြစ်မကင်းတော့ဘူးအများရဲ့ကိရဲ့ဆရာလည်းဖြစ်သွားပြီအများဆိုတာကဒီရရှိတော်ကောင်းတွေကိရဲ့ဆရာလည်းဖြစ်သွားပြီခါရတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ကကြည့်လို့ရှိရလည်းပဲ မတက်မတာပဲဒီမှာခံရတာကိုယ်လည်းခံရတယ်သူမှလည်းအတိုင်းဝိုင်းနေရှိတယ်အတိုင်းဝိုင်းနေတယ်ပဲလှုပ်လှုပ်ရှားရှားပြီးပြီးတော့ဝင်နေမှုတွေငိုကြိုးမှုတွေဖြစ်သွားပြီအများကြီးပဲဖြစ်ဒီကလည်းတောက်လျှောက်လှုပ်ရှားကုန်လာတာအဲ့ဒါပြောစရာကြဲစရာဖြစ်ဒီပဲတော့ဟုတ်အဲ့ဒါပြောစရာကြဲစရာဖြစ်ဒီ ရှောင်လိုက်လို့ရှိရင်အဲ့ဒါလေးကိုယ်မှလည်းကိုယ်မူရလေးဟာဒီကိမိတော့တန်ရှင်းတော်ရရည်ချင်းလူညာအေးချမ်းတော်ရနှိမ့်သက်စရာလေးဖြစ်တော်တာပဲချက်ချင်းပဲတစ်ခါအကျိုးရတာပဲဒါလေးကြီးဟုတ်တစ်ခုပြည့်စုံတော်တဲ့အတွက်ကိုယ်မူရလေးဟာပြောစရာကြည့်ရစရာအကြည့်ကိပြီးတော့တန်ရှင်းရည်ချင်းလူညာပြီးတော့အေးချမ်းနှိမ့်သက်စရာဖြစ်တော်တာချက်ချင်းအကျိုးရတာစေတနာကတန်တော့ နောက်ဆက်ရမယ့်ဘဝတွေမှာအတိတ်ရှိရှိအစရှိတဲ့အကျိုးတွေလည်းအလိုလိုရတာပဲဘဝကောင်းတွေလည်းရနိုင်တာဒါကတော့နောက်မှာပေါ့ပြီးတော့ရှုံလိုက်တဲ့အတွက်တစ်ဖက်သားပုဂ္ဂိုလ်မှာလည်းပဲအသက်ဆုံးရှုံးမှုရှိတော့သူ့မှာကိုယ်စိတ်ရှင်းရမှုလည်းဖြစ်တော့သူရဲ့အတိုင်းဝန်းတွေလည်းဘာမှချောက်ချာရမရှိတော့အကျိုးတွေစိတ်ကြည့်မယ်ဆိုလို့ရှိရင်အများကြီးရတာပဲတော့ အဲမရှောင်နိုင်အဖြစ်တွေကြီးပဲရှောင်နိုင်လို့ရှိရင်အကျိုးတွေအများကြီးပဲမိမိရောသူတစ်ပါးပါတခါလေးရတော့တာအဲ့ဒါမှလည်းအဲ့ဒါလေးပေါ့ဒီတော့မရှောင်နိုင်ဘူးဆိုလို့ရှိရင်ဒါပုတ်ဆတဲ့သဘောပေါ့ဒီမိလျော်တဲ့သဘောပမာဏဖြစ်တော့ရှောင်နိုင်တယ်ဆိုလို့ရှိရင်အပမာဏပေါ့တော့ဒါလေးတစ်ခုနဲ့ပဲတော်တော်လေးကောင်းလာပါပြီ။ အဲ့တော့တရားပစ္စည်းအပိုင်ရှိတာတို့ကာမတောင်းကြတာတို့လိန်လာညာတာတို့စသည်တာမျိုးတွေလက်ဒီတိုင်းပါပဲ။မရှောင်နိုင်အပြစ်ပြောစရာကြဲစရာပြစ်ရှောင်နိုင်လို့ရှိရင်အကျိုးဒါပဲအပြစ်လုပ်ပြီးတော့ကြဲစရာလုပ်ပြီးတော့အကျိုးတွေရတာ။တနည်းအားဖြင့်ကုသလဆိုတဲ့ပုဂ္ဂိုလ်ကုကဆက်ဆုပ်เสียဒုစရိတအကျင့်စိုးတွေကိုတဲ့ ဇလဆိုတာကဖေရှားပြစ်တာဟွန်းစိတ်ဆုပ်ကြကောင်းတဲ့ကုသိုလ်တရားတွေကိုဖေရှားပြစ်တဲ့သဘောကဒါပါဠိလိုကုသလလို့ခေါ်တာပါပဲဒီစိတ်တရားတွေမကောင်းမှသိဆိုးကျုပ်ပေးမှသိလို့ရှိရင်သူတို့နေရာမှာသူစရိတကောင်းတဲ့အပြုအမူအကျင့်ကောင်းတဲ့အစာထိုးရတာပဲ။ မကောင်းတဲ့နေရာတွေမှာကောင်းလာရောက်သွားပြီဆိုလို့ရှိရင်ကောင်းလာတွေကိုဆက်ဆုပ်စရာ ကောင်းတဲ့မကောင်းတာတွေကိုဖယ်ရှားပြရရောက်တာပဲအဲလိုဆက်ဆုပ်စရာအပြုအမူတွေကိုကောင်းတဲ့ရင်ကျေးတဲ့တန့်ရှင်းတဲ့အပြုအမူတွေနဲ့အစားထိုးလိုက်တာတဲ့သူစိတ်တရားတွေနေမှာပါနေရာမှာသူစိတ္တတရားတွေအစားထိုးလိုက်တာ အကုသိုလ်တွေဖြစ်သွားတာပေါ့တော့အဲ့လိုအဓိပ္ပာယ်လေးရပါလားဒုစိတ်အာကြီးတဲ့ပုဂ္ဂိုလ်တွေကြတော့မကောင်းတဲ့အကျိုးဆိုးတွေကသူ့မှာစုဝင်စိုက်နေတာကိုလေခိုင်းနေတယ်ဒီနေ့လုံးဟာဒီအလုပ်ပဲတတ်တယ်လို့လိမ်တဲ့အလုပ်ကာမတောင်းကြတဲ့အလုပ်စသည်ပေါ်လေကိုယ်အမှုကနှုတ်မှုရစိတ်နေစိတ်ထားတွေဟာ ဆွဲမြဲခိုင်ခံ့နေတယ်လို့ဖြစ်နေတာပါအမှန်တရားစိတ်ဆုပ်เสียကောင်းတာအဲ့ဒီစိတ်ဆုပ်เสียကောင်းတဲ့အရာတွေကိုကုသိုလ်တရားနဲ့အစားထိုးပြီးတော့ခိုင်းနေတဲ့ဟာကိုနှဲ့ပေးတာဒီကြီးတဲ့ဝင်နေတဲ့တိုင်လို့ပါလို့ဆိုလို့ရှိရင်ချွတ်တဲ့အခါမြေကြီးလေးနဲ့တူးပြီးတော့ဒီနှဲ့ပေးရတယ်နှဲ့ပေးရဟိုလုတ်ထီလို့လှုပ်တာပေါ့တော့နှဲ့နှဲ့ပြီးမှချွတ်လို့ရတယ်ဒီတိုင်းချွတ်လို့မရဘူးတမန် တဖြည်းဖြည်းကုသိုလ်တရားလေးတွေကျွေးပြွေရနှဲ့ပြရနှဲ့ပြီးတော့လွတ်လွတ်ရှာရှာလေးဖြစ်လာတာပေါ့နှဲ့ပါများလို့ရှိရင်ခြောင်ပြော့ပေါ့လေအသာလေးဆွဲထုတ်လို့ရသွားပြီဒီမှာအဲတော့ခိုင်ရဲနေတဲ့အကုသိုလ်သမားတွေဆိုလို့ရှိရင်ဒါတွေကျွတ်ချင်လို့ရှိရင်တော့ကုသိုလ်လေးနည်းနည်းကနေပြီးတော့ပေါ့လေတဖြည်းဖြည်းသူနှဲ့ပြရတာနှဲ့လို့အောက်မှာ မြေရဲ့မြေဝင်ကဖမ်းအားမရှိတော့ဘူးဆိုလို့ရှိရင်အသားလေးဆွဲလို့ကျွတ်သွားတာပဲဓမ္မအဲ့ဒီသဘောမျိုးပေါ့အဲ့ဒါတော့ကုသိုလ်အစစ်စစ်နဲ့လုပ်ရပါဓမ္မကုသိုလ်ရှင်လုပ်လို့ရှိရင်ဆက်စုပ်စရာကောင်းတဲ့ကုသိုလ်တရားတွေနှဲ့ပြီးတော့ချွတ်လိုက်တဲ့အခါကျတော့အကုသိုလ်တွေချွတ်ထွက်သွားတော့ကုသိုလ်တွေဖြစ်လာတာဒီနည်းအားဖြင့်လည်းပဲကောင်းတဲ့ကုဏ္ဏစိတ်ချ ပြောကြခဲ့ရစပြီးခဲ့တဲ့ကုလစိတ်ထားတွေကင်းတဲ့ကုသိုလ်တရားတွေဖြစ်ဖို့ဆိုတာကအတိရှိတဲ့ပုံကိုယ်တွေမှာဒါတွေဖြစ်တာမြင်ရပါတယ်အတိဆိုတာကကောင်းတဲ့တန်ရှင်းတဲ့ကုလစိတ်ထားအပြုအမူတွေဟာကောင်းကျိုးတွေရတတ်တယ်မကောင်းတဲ့ကုလစိတ်ထားအပြုအမူတွေကမကောင်းကျိုးတွေရတတ်တယ်ဆိုတာပါလေ အဲ့ဒီတစ်ခုကွဲပြီးတော့ကြည့်လို့ရှိရင်မကောင်းကျိုးတွေကိုယုံမှုဆစ်ဆုပ်တော့မကောင်းတဲ့အကျင့်တွေရှောင်တော့ကောင်းတဲ့ပြုမှုတွေပြုသလောက်ကောင်းကျိုးရတယ်လို့အသိစိတ်ကရှိထားတော့ကောင်းတာတွေရွေးလို့တာပေါ့ဒါပေမဲ့မပြည့်စုံလို့ရှိရင်ဒီကြားထဲမှာမကောင်းတာလေးတွေညံ့ညက်ပါတော့တာရှိတော့ဒါပေမဲ့အားတော့မရှိဘူးပေါ့လေ အဲဒီလိုအသိဉာဏ်တွေဖြစ်ပေါ်တဲ့ကိုယ်လုံးစိတ်ဓာတ်အပြုအမူတွေကိုပါဠိလိုကုသလလို့ခေါ်ပါတယ်အရွယ်မြောက်သေးတဲ့ကလေးတွေဆိုရင်လူကြီးတွေလှုပ်တယ်လို့သူတို့ကလိုက်လှုပ်တာပဲလူကြီးရလူတို့သူတို့လည်းလိုက်လှုပ်တာပဲအတူယူပြီးတော့အသိဉာဏ်ရှိလို့တော့မဟုတ်ဘူးလူကြီးတွေကဖျက်ရှိကုန်သူတို့လည်းလိုက်ခိုးတာပဲ လူကြီးတွေကပန်းလို့ပါလို့ဖျားတယ်လို့ရှိရင်တို့လည်းလိုက်ကျင်တာပဲဒီလိုလို့ရှိရင်ဒီလိုအကျိုးရတတ်တယ်ဆိုရဲအသိစိတ်တော့ရှိလို့မဟုတ်ဘူးလူကြီးတွေလှုပ်တယ်လို့အတူခိုးပြီးတော့လိုက်လှုပ်တဲ့သဘောဆိုတော့အသိဉာဏ်တော့မပါဘူးသို့တော့ကုသိုလ်ဖြစ်ပါလေဆိုတော့အဲ့ဒီကလေးတွေလှုပ်တဲ့အလုံးရောမဟုတ်ဘူးအသိဉာဏ်နဲ့ပြည့်စုံတဲ့လူကြီးတွေလှုပ်တဲ့အလုံးပေါ်တယ် လူကြီးတွေဆိုတော့ကတော့အတိအကျရှိတဲ့ပုံကိုယ်တွေကိုပြောတာပါအတိအကျမရှိတဲ့ပုံကိုယ်တွေကလည်းကလေးနဲ့မတူပါဘူးသိပြီးတော့အဲ့ဒါလေးတော့နားလည်ရမှာပါတော့ဒီတော့ကိုယ်နှုတ်စိတ်ထားသုံးပါလို့အပြစ်နဲ့စာကင်းပြီးတော့တန်ရှင်းတဲ့ကုသိုလ်ဆိုတာအများအားဖြင့်အတိညာရှိတဲ့ပုဂ္ဂိုလ်တွေအဖြစ်များပါတယ်အဲဒီအတိညာနေကြောင့်ဖြစ်ပေါ်လာတဲ့အပြုအမူကိုပါဠိလိုကုသလလို့ခေါ်တာပဲ ဒါကကုသလဓမ္မဆိုရဲစကစုကကုသလဆိုတဲ့ပုဂ္ဂိုလ်ပေါ်လေလူရင်တိသာယုံမျှအဓိပ္ပာယ်ဖော်ထုတ်ပြီးတော့ပြောပြတဲ့သဘောပါပဲသူနဲ့တွဲပဲဓမ္မဆိုတဲ့ပုဂ္ဂိုလ်ပုံမှာလည်းပဲငုံနေတဲ့အဓိပ္ပာယ်တွေရှိပါတယ်အဲဒါတွေကတော့ခုနကုသိုလ်ရဲ့ ကုသိုလ်ရဲ့စကလုံးရဲ့ဂုဏ်ကြီးကြီးသိပြီဆိုလို့ရှိရင်ခုနတတ္တတရားနိုးကြလာတော့တာပါပဲတတ္တတရားနိုးကြလာတဲ့ပုဂ္ဂိုလ်တွေဆိုရင်တော့အတတ်နိုင်ဆုံးအကုသိုလ်တွေရှောင်နေမြရှောင်မှာပဲကုသိုလ်တရားတွေများအောင်လုပ်တော့မှာပါပဲဒီမှာယုံကြည်မှုတွေဖြစ်လာပြီယုံကြည်မှုတွေဖြစ်လာပြီးတော့သူနိလရှားလာတာပဲ နီလန်းရှာပြီးတော့နီလန်းရပြီဆိုရင်လက်တွေ့ကျင့်သုံးတာပါလက်တွေ့ကျင့်သုံးရင်ကျင့်သုံးသလောက်သူ့မှာအကျိုးတွေရတာပါဒီရရှိတဲ့ကုသိုလ်အကျိုးတွေဟာသူပိုင်တော့တာပဲတော့ဘာဖြစ်လို့လဲဆိုတော့နီလန်းကြည့်ပြီးတော့ကျင့်သုံးတာကိုအဲလိုနီလန်းကြည့်ပြီးတော့ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကျင့်သုံးရတဲ့တရားက အောက်တမ်းမကြရအောင်လို့ဆောင်မထားတယ်ဆောင်ထားတယ်မထားတယ်သဘောရှိတယ်။ဒီနေရာပြင်ဆောက်ရှောက်တယ်ကာကွယ်တယ်လူအစေတံမြင့်တင်ပေးတယ်ဆိုတဲ့အတိပ္ပယ်လည်းရပါတယ်။အဲဒါဓမ္မရဲ့အတိပ္ပယ်ပေါ့။ဆိုကြပါစို့ဒီစိတ်တရားတွေကဤတဲ့တပ်ဖြတ်တဲ့အလို့ဟာ ဆိုးရုပ်တဲ့အလုပ်ပဲဆိုတာပေါ့လေအကျဉ်းစိုးတစ်ခုပဲဆိုတာပေါ့လေနားလည်ထားတယ်နားလည်ထားပြီးတော့ဘယ်လိုရှောင်ရတယ်ဆိုတာရှောင်နည်းကိုလည်းပဲသူကလေ့လာတယ်ရှောင်နည်းကတော့မတတ်ပြဖက်နေတာပေါ့ဒါပေါ့ဟမ်ရှောင်နည်းသိထားတယ်ရှောင်နည်းမသိခင်တော့အောက်တန်းကြတယ် ရှောင်နီးတိသွားတဲ့ခါကျတော့နီးတိသွားတော့ဟောနိနာဖြစ်တဲ့တရားကတိအောင်ပြုလုပ်ပေးလိုက်တော့တိသူအဖြစ်ပေါ်လေဒီမှာရသွားဒါအဆင်ပြေလာတာပေါ့ဟောလက်တွေ့ရှောင်တယ်တတိကျင်တော့တယ်ရှောင်နီးရှောင်နီးကိုလည်းပဲလေ့လာတာအဲ့ဒါတော့ဓမ္မကျင့်သူပဲ ရှောင်တယ်အဲ့ဒါဓမ္မကျင့်သုံးသူပဲရှောင်တော့ကိုယ်ဝူရာလေးတွေအပြည့်ကင်းသာရှင်းသွားတယ်သူတစ်ပါးလည်းပဲကိုယ်အတွက်လည်းမထိခိုက်ဘူးမိမိရောသူတစ်ပါးပါအကျိုးရသွားတယ်ဓမ္မအဲ့ဒီအကျိုးကသူပိုင်သွားတယ်အဲ့ဒါတရားကျင့်သုံးသူခေါ်ပါတယ်ပြီးတော့တရားကျင့်သုံးသူဆိုတာက ရှောင်ရမယ့်အရာဆိုလို့ရှိရင်ရှောင်ဖို့နီလာတည်ရမယ်လက်တွေ့ရှောင်ရမယ်လက်တွေ့ရှောင်တဲ့တန်ရှင်းတဲ့ကိုယ်တန်ရှင်းတဲ့အပြုအမူဟာ သူပိုင်တဲ့ဟာပဲအဲ့ဒါလည်းပဲတရားဆောင်သူတာပဲတရားကျင့်ဆောင်သူတဲ့လို့ခေါ်ပါတယ်ကွာအဲ့လိုကျင့်ဆောင်တဲ့ပုဂ္ဂိုလ်တရားကအောက်တမ်းကြရအောင်လို့ ဆောင်ထားတယ်မမတင်ထားတယ်ဟွန်းအဲ့ဒီတရားကဆောက်ရှောက်သူတရားကျင့်သုံးတဲ့ပုဂ္ဂိုလ်ဆောက်ရှောက်တယ်ကာကွယ်တယ်အောက်တမ်းကြရအောင်လို့မြင့်တင်ပေးလိုက်တယ်အဲ့ဒါဓမ္မပဲကွာဆိုရပါစို့တတ်တဲ့လောက်ဟာမကောင်းဘူးဆိုတာပေါ့လေ ဒါအမှန်တန်လေးရှေ့ဆရာကောင်းတယ်အမှန်တန်လေးယုံဆရာကောင်းတယ်ရိုင်းဆိုင်တဲ့အပြုမူပဲဆိုတာပေါ့လေယုံစရာယုံစရာအနေနဲ့ပေါ့လေအတိရှိပြီးတော့ပေါ့လေမစင်ကာယမှာယုံတယ်လို့ပူနေတဲ့တန်လို့ကာယမှာလည်းပူမှာကြောက်တယ်လို့ပေါ့လေယုံကြောက်ပြီးတော့ပေါ့လေအဲ့ဒါကိုရှောင်လိုက်ရှောင်လိုက်တော့ကိုယ်မှာ ခုချင်းတရားတစ်ခုရသွားတယ်ခုချင်းတရားတစ်ခုမပြတ်တော့ဘူးသူရပိုင်သွားတယ်ဓမ္မလက်တွေ့ကျင့်သုံးလိုက်တာ哦နီးတည်ပြီးတော့လက်တွေ့ကျင့်သုံးလိုက်တာနီးတည်တယ်လည်းအဆင့်မြင်တာပဲရှောင်းရတယ်ရှောင်းနီးတည်တာလက်တွေ့ကျင့်သုံးလိုက်တဲ့အခါကျတော့ကိုယ်ဟာကိုယ်မှုကိုယ်မှုဒီပတ္တာမရှိတော့ဘူးပြုလို့လည်းအတွက်အပူလည်းမကတ်တော့ဘူး လုံတာတွေပေါ့လေငါမှားတာပဲဆိုတော့လုံတာတွေလည်းဘူးကတော့ဟွန်းတရားရှိသူတော်ကောင်းတွေရဲ့ကြည့်ရလည်းမခံရတော့ဘူးဉာဏ်လည်းမသိတော့ဘူးပေါ့လေစေတနာကမရောက်တော့မကောင်းတဲ့ဘဝဆိုတဲ့လုံရောက်တော့ဘူးပေါ့လေလက်တွေ့ရှောင်လိုက်တဲ့အတွက်ကောင်းကျိုးတွေကတခါတည်းရသွားတာတော့နီလန်သိတာလည်းအဆင်ပြေတာပဲ ရှောင်တာလည်းအဆင့်မြင့်တာပဲကိုယ်လုံးဝိစင်ကြဲသွားတာလည်းဒါအဆင့်မြင့်တယ်လာတာပဲဓမ္မကအဲ့ဒီစင်ကြဲတဲ့အပြုမှာကိုယ်ပိုင်တာလည်းဒါအဆင့်မြင့်တယ်လာတာပဲဘုရားကောင်းတဲ့လို့ပဲဟွန်းတစ်ဖက်သားပုဂ္ဂိုလ်လည်းပဲကိုယ်အတွက်နဲ့ဘာမှထိခိုက်ခြင်းမရှိတော့ဘူးတစ်ချက်ကုန်နှစ်ချက်ပြဆိုတာဟောဒီတခါတခါမှလည်းသူများတတ်ဖို့ခွင့်ကျုံလာပြီဆိုလို့ရှိရင် ကိုရေးစာတရားလေးကဝင်လာတယ်အဲ့ဒီတက်ခါမဲ့ပုဂ္ဂိုလ်ကြီးကငါနေကြည့်စမ်းခံနိုင်မလားငါကိုယ်လည်းမခံနိုင်ဘူးဆိုလို့ရှိရင်ဒီတက်ခါမဲ့တတ်တော်လည်းခံနိုင်မှာမဟုတ်ဘူးဆိုပြီးတော့ပေါ့ကိုရေးစာတရားနဲ့ဖတ်မှုမှရှောင်လိုက်တယ်ဟောဒီလိုပါချစ်ချင်းသက်သာသွားတယ်ကိုယ်အတွက်လည်းတစ်ဖက်သားဘုရားအသက်ဆုံးရှုံးရုပ်ရှိဘူး ကုရင်းစာတရားနဲ့သူတို့ကမထိကြရောက်ကာဝယ်ဆောက်ရှောက်လိုက်တာလည်းပဲကိုကိုကိုလည်းပဲတတ်မှုဆွေရုပ်တဲ့အရင်ပေါ်လေးထိမ့်သိပြီးသားဖြစ်သွားတယ်တစ်ချက်ကုန်တစ်ချက်ပြအဲ့ဒါတွေပေါ့အဲ့ဒါဓမ္မတွေပဲသူရောကိုပါပေါ့လေအကျိုးမရောက်ရအောင်လို့ဆောင်မထားတဲ့သဘောတဲ့သိကောင်းတာပဲဓမ္မ သူတို့ဟာပုံမှာကိုကမကြိုက်လို့ပေါ့လေဒေါသတွေဖြစ်တာမျိုးပဲဖြစ်ဖြစ်ကိုယ်ကိုလာပြီးတော့စော်ကားလို့မကျေနပ်လို့ဒေါသတွေပဲဖြစ်ဖြစ်ပေါ့လေအဲဒီလိုမုန်းတဲ့ညှိုးတဲ့ဒေါသတွေပေါ့လေမထိတ်နိုင်လို့ရှိရင်တော့ပြဿနာဖြစ်တာပဲ။ အဲ့ဒီဒေါသတွေကိုထိမ့်နိုင်တယ်ညင်အောင်လုပ်နိုင်တယ်ဆိုလို့ရှိရင်ကိုကိုကိုဒါအနယူလိုက်တာပဲဒီဒေါသတွေကသူရစီရလာတာမဟုတ်ဘူးကိုကိုတွေကဖြစ်တာပဲအဲ့ဒါအတွင်းရန်သူတွေခေါ်တယ်အနည်းဆုံးရန်သူခေါ်တယ်ပုဂ္ဂိုလ်ရန်သူဆိုတာကတော့အမှန်တွေ့ရဆိုတာခဲ့ပါတယ်ဒီမှာအနည်းဆုံးရန်သူအတွင်းကြကြအနည်းဆုံးရန်သူ အဲဒီအနည်းဆုံးအရာကိုစုံစည်းခြင်းဖြင့်လည်းယူလိုက်တာပဲအဲဒါကိုယ့်ကိုယ်ကိုအလည်းယူတာမြတ်စွာဘုရားကအဲဒီလိုကိုယ့်ကိုယ်ကိုအတွင်းကြကြအလည်းယူတဲ့နည်းပြေးထားတာကိုယ့်ကိုယ်ကိုအလည်းယူလိုက်တော့ကိုယ်တွင်းကယန္တိငြိမ့်သွားပြီအနည်းဆုံးအရာလည်းပဲငြိမ့်သွားပြီငြိမ့်သွားပြီဆိုလို့ရှိရင် ဘရခေါ်တဲ့ကြောက်ချင်းလေးမျိုးလည်းပဲกินတော့တာပဲရန်ငိမ့်တော့ဘေးကင်းဆိုတာပေါ့လေကိုကိုကိုပြန်စဉ်းစားကြည့်လို့ရှိသိကျင်တတ်တာသူများမစော်ကားမိပဲနဲ့ပေါ့လေရင်ကျဲတဲ့အမူအရာလေးဖန်ဆောင်မပါပဲနဲ့ပြုမိတာဟာသိကျင်တတ်စရာကောင်းတာကိုကိုလည်းမဆွဆွဲတော့လူများတယောက်အနေနဲ့မများတော့ဘူးလူပေါင်းတယောက်ဒီနဲ့မြင်လာတယ်သိကျင်တတ်တာ ဝိကျင်ကပညာရှိသူတော်ကောင်းတွေအကဲ့ရမခံရတာအဲ့ဒီဘေးတွေကလွတ်သွားတယ်တုတ်ပြန်တဲ့ဓာန်တွေမခံရတာတစ်ဖက်သားပုဂ္ဂိုလ်ကကိုယ့်ကိုပြန်ပြီးတော့တုတ်ပြန်လိုက်မယ်ဆိုရင်ကိုယ်လည်းမသက်သာဘူးဓာန်ရနာရီရလည်းဖြစ်နေတာပဲတည်လည်းတည်သွားနိုင်တာပဲတုတ်ပြန်တဲ့ဓာန်ခံရမယ်ဆိုလို့ရှိရင်အဲ့ဒါတွေကလည်းသက်သာသွားတာပဲစေတနာကရုပ်ထားတော့အောက်တန်းကျတဲ့ဘဝတွေပေါ့လေဘုရားဗလာဖြစ်တဲ့ဘဝတွေလည်း အဲ့ဒါတွေရောက်လာလေကြောက်ဆက်ကောင်းတာပဲအဲ့ကြောက်ဆက်ကောင်းတဲ့ဘဝဆိုးတွေကလည်းကျင်းသွားတယ်ရငိမ့်တော့ဘေးဆိုးကြီးလေးမျိုးတဲ့ကျင်းသွားတာချစ်ချင်းတခါအကျိုးတွေရသွားတာတော့အဲ့ဒါကောနာတိုက်ရှင်းတဲ့ကုသဓမ္မကပေါ့လေရှင်းသုံးတဲ့ပုဂ္ဂိုလ်ကိုလည်းကြီးကဲတင်လိုက်တာပဲတော့ ကိုကိုကိုနိုင်လိုက်တဲ့အတွက်လည်းကြီးအကျိုးရသွားတာပဲတော့ဘယ်လောက်ကောင်းတယ်ဆိုတာဒါသတ်မှုတစ်ခုလည်းသတ်မှုရှောင်တာတစ်ခုလည်းရှိသေးတယ်ထို့တူခိုးမှုတို့မိစ္ဆာစရကာမတောင်းကြမှုတို့လိမ်မှုတို့စသည်အရာမျိုးတွေဒါတွေလည်းဆက်ဆက်ရှောင်သွားမယ်ဆိုလို့ရှိရင်ဘယ်လောက်အကျိုးရမလဲဆိုတာအဲ့ဒါတွေ့ကြည့်ပေါ့ဒါကကုသလဓမ္မဆိုတဲ့ပုံ ဓိပ္ပာယ်သိရှိပြီးတော့ဟောလေယောဂီအခုဆောင်ထဲရတဲ့ဒီကနဲ့ဆက်ပြီးတော့တိလွယ်အောင်ဆိုပြီးတော့ဘုန်းကြီးကတော့ရှင်းပြရတဲ့သဘောပါပဲမြတ်စွာဘုရားဟောထားတာတော့ကုသလဓမ္မအယဒါနာလည်းယူထားတယ်ဒီလာလည်းယူထားတယ်ဘာဝနာလည်းယူထားတယ်သုံးမျိုးလုံးယူထားပါတယ်ဓမ္မကုသလနာဓမ္မနာ ခုနအတိပ္ပယ်ရှိတဲ့ကုသိုလ်တရားတို့ကိုဘာဝနာရဝါဖြစ်စေခြင်းပွားစေခြင်းကမူလီဖြစ်စေဆိုတာစတင်ဖြစ်စေတာပေါ့အလုံးစလိုက်တာစတဲ့အလုံးအစသည်ဝင်အဆုံးမဟုတ်တော့ဘဲနဲ့နောက်စက်ကစက်ကတိုးပွားလာအောင်ပြုလုပ်တာပွားစီတယ်လို့ခေါ်ပါတယ်ဟမ် တေးရကနေကြီးအောင်ငရနေပြီးတော့ထွားအောင်ငဲရကနေပြီးတော့များအောင်ပြုလုပ်တာပေါ့လေအဲဒီလိုပြုလုပ်ရမယ်အစားတဲ့ပြုလုပ်မှအကုန်မှအချိုးကျေးဇူးတွေပြည့်စုံဖြစ်နိုင်တာပေါ့ဒါတော့အဲ့လိုပြုလုပ်တဲ့အခါမျိုးမှာအတ္တကိစ္စကရိယာတာမယုံတည်ပြုခြင်းအတ္တတိစ္စကုသကရိယာတာ ပြတ်ချပြတ်ချယန္နာယန္နာပြုခြင်းနဲ့နတ္တိတကရိယတာယန္နာယန္နာပြုခြင်းနဲ့အဲဒီလိုဒါနသီလဘာဝနာကုသိုလ်တရားတို့ယုံသိမရှိမဆယန္နာယန္နာပြုခြင်းဟာလည်းပဲပမာဒပါပဲလို့ဆိုပြီးအဲ့ဒါလေးစထားပါတယ်ကွာဒီဒါနသီလဘာဝနာ ကုသိုလ်ဓမ္မတွေကိုယိုစီတွေမပြုရင်ထက်ကြီးအားလျော်စွာဆင်းရဲမပြမပြုရင်ဟမ်ဒါပမာဒပဲဆိုတာကိုအဲ့ဒီမှာထက်ကြီးအားလျော်စွာဆိုတာကတော့ဒါနကိုရည်ရွယ်ပြီးတော့ပြောတာပါဟမ်အဲ့ဒါဒါနကတော့ဒီဌာနတိုင်းတော့ဒီလို ပြုရမယ်လို့တော့ဒီလိုတော့စိတ်တိုက်လို့ရမယ်လို့တော့ဒီလိုတော့မတိုက်တွန်းလို့ပါဘူးသူ့အချိန်ခါမှာပေါ့လေဆွမ်းနိုင်နေရဖြစ်သွားဖို့ပါပဲကနာအဲကျန်တဲ့တိလဘာဝနာကတော့အစွမ်းနိုင်ဆုံးပေါ့လေကျူဒီဒီစီဆက်ဆက်မရမလားပြုရမယ်အကုသိုလ်တရားတွေပဲဒီကတော့အဲယုံကြည်လည်းမရှိ စီစီဆက်ဆက်လည်းမရှိရနာရနာပြတ်ချပြတ်ချပြီးတော့ပြုမယ်ဆိုလို့ရှိရင်တော့အဲ့ဒီကြားရပါတော့ကိုဆောင်ရမယ့်ကိစ္စတွေဟာလင်ဟင်းသွားတာပဲပြက်ကွက်သွားတာပဲပုတ်ဆတဲ့သဘောတက်ရောက်နေတာဖြစ်တော့ပမာဒတွေဝင်သွားတာပဲတမအဲတော့အခုလိုအခါမျိုးမှာဆိုရင် အစွမ်းနိုင်ဆုံးပေါ့လေဒီလာကိုလည်းပဲမချိုးမညိုးရအောင်ထိမ့်ပြီးတော့စိတ်ကတိုင်မလတ်ပေါ့လေကိုယ်လည်းစိုက်ပြီးတော့လူငယ်ပေါ်တဲ့အာယုံလေးဆရာဆိုင်ခြေသားကြိုက်ပြီးတော့ဆောဆောပြီးပြီးရှုမှတ်နေဖို့ရတော့ယောဂီများမှာလုံးဝတောင်းရှိပါတယ်ဒါကိုအလေးထားဖို့လိုပါတယ်အဲ့ဒီဒါနဒီလဘာဝနာ ကုသိုလ်ဓမ္မတွေကအခွင့်သာလို့ဒါနကုသိုလ်ပြုရပြီဆိုရင်ဒါနရှိဖို့တည်ရည်ကြည့်ပါလေဒါနဆိုတာပစ္စည်းကိုလည်းပဲဒါနလို့ခေါ်ပါလေလူလူတဲ့စေတနာကိုလည်းပဲဒါနလို့ခေါ်ပါလေလူစီဟာပစ္စည်းရှိလို့ကိုယ်မှာလူတဲ့စေတနာ ပေါ်ပြီဆိုရင် ဒါနဟာကိုယ်ချမ်းသာဖို့မဟုတ်ဘူးလူကံပုဂ္ဂိုလ်ချမ်းသာဖို့ဆိုတာနားလည်ထားဖို့အရေးကြီးပါတယ်လူကံပုဂ္ဂိုလ်လူရဲ့ပစ္စည်းရတော်လို့ရှိချမ်းသာတာပဲလူရဲ့ပစ္စည်းလေးရပြီးတော့သူချမ်းသာပါစေဆိုတာပေါ့လေအဲ့ဒီစိတ်ကလေးကအစပေါ့လေအတိညာနဲ့ပေါ့လေမေတ္တာလေးပါရမယ်အတိတ်ရေးကြည့် ဒီပစ္စည်းရလို့ရှိရင်သူချမ်းသာသူချမ်းသာပါစေကိုချမ်းသာဖို့မဟုတ်ဘူးသူချမ်းသာပါစေကိုချမ်းသာဖို့လုပ်လို့ရှိရင်တကူကောင်းဆန်တယ်ဘလို့ကောင်းမိသားစုလိုက်လုပ်လို့ရှိရင်မိသားစုချမ်းသာပါစေဆိုလို့ရှိရင်ဒါလည်းပဲမကောင်းဘူးလူကပုဂ္ဂိုလ်လူတဲ့ပစ္စည်းရပြီးတော့ချမ်းသာပါစေလို့အားလုံးမိသားစုကသဘောတူပါမယ် အဲ့ဒီလိုဆိုလို့ရှိရင်တကူကောင်းစာတကူကောင်းစာငန်းငန်းတဲ့လောဘကင်းသွားတယ်တန့်ရှင်းသွားတယ်အဲ့ဒီလိုဒါနမျိုးဖြစ်ဖို့အသေးအရေးကြီးတယ်အလူဒါနပြုလုပ်တိုင်းပြုလုပ်တိုင်းနည်းနည်းပြုပြုများများပြုပြုပါလေအဲ့ဒီမေတ္တာလေးရတော့ပါရတယ်မေတ္တာကပါတော့မေတ္တာအားကောင်းလာပြီဆိုရင်သူတစ်ပါးကိုချမ်းသာရေးတာကြီးတတ်တော့တာပဲ ဒီလိုဆင်းရဲဒုက္ခရောက်သွားမှမလိုလားတော့ဒီလိုဒီဘချမ်းသာရေးကြည်တတ်တဲ့ပုဂ္ဂိုလ်ဟာမိသားစုချင်းဆက်ဆံရေးဆွေမျိုးစုချင်းဆက်ဆံရေးမိတ်ဆွေစုချင်းဆက်ဆံရေးဘုရားဆက်ဆံဆက်ဆံပါလိမ့်ထိခံတဲ့စိတ်တွေအကောင်းလာတတ်တယ်။သင်ကြီးခံပြီးတော့ဆက်ဆံတတ်တယ်။အသာကြီးနဲ့မဆက်ဆံဘူး ခွတ်လွတ်တတ်တယ်ကိုယ်အစောကခါပြီမလို့အမျိုးမထားဘူးခွတ်လွတ်နိုင်တယ်ကိုယ်ရိုးလည်းစွန့်နိုင်တယ်အနစ်နာလည်းခံနိုင်တယ်ဒါကမိတ္တာထားပြီးတော့လူတဲ့အတွက်မိသားစုချင်းအစပေါ်လီဆက်ဆံရေးကောင်းမွန်နေပါလေဘောလေဒီခံခွင့်လို့ကိုယ်ရိုးစွန့်အနစ်နာခံမွန်နေပါလေသူတော်ဘုံတရားတွေနောက်ပိုင်းတန်းစီပြီးတော့လိုက်လာတာပဲ ဒီတော့ဒါနကုသိုလ်မှုပြုတဲ့အခါမှာနည်းနည်းပဲပြုပြုများများပဲပြုပြုကိုကျိုးအရှိမပါပဲလေမေတ္တာထည့်လှူပြီးဆိုလို့ရှိရင်တိခံခွင့်တော့ကိုရွတ်ဆုံးအနိနာခံမှုခေါ်တယ်သူတော်ကောင်းတရားတွေနောက်ပိုင်းတတ်ရှိပြီးတော့ပါလာတော့ကျင်နာမှုဆိုတာလည်းဖြစ်လာတာပဲကိုကျိုးမပါပဲနဲ့ သူတစ်ပါးချမ်းသာရေးဖို့သာကြည်တတ်တဲ့ပုဂ္ဂိုလ်ဟာသူတစ်ပါးချမ်းသာဖို့သာဂရုစိုက်တော့ဆင်းရဲဒုက္ခရောက်သွားမှာမလိုလားတော့ဆင်းရဲကဒုက္ခရောက်နေလို့ရှိရင်တုံလှုပ်နေတာပဲအဲဒီဆင်းရဲဒုက္ခတွေပယ်ရှားလို့တာပဲကျင်နာမှုဖြစ်လာတယ်အဲတော့အလူကံပုဂ္ဂိုလ်ကြီးလောတဲ့ပစ္စည်းချို့တဲ့မှုကြောင့်ရှင်းရဖို့ကိုလည်းပဲသူမခံနိုင်တော့ဘူး ဟွန်းလက်ကျင်တာသနာပြီးတော့လည်းပြေးတာမျိုးလည်းရှိတယ်တော့မှာမိတ္တထဲလူတော့မုန်းကြီးတဲ့ဒေါသကင်းတယ်လို့ကျင်တာသနာပြီးတော့လူတော့ရစ်စစ်တဲ့ဒေါသလည်းပဲကင်းသွားတယ်ဒီနည်းနဲ့ပဲဒီဒါနဟာမြင့်မြတ်တဲ့ဒါနဖြစ်ပါပါလေဒီကောလည်းပဲအပြစ်ကိတန်ရှင်းတဲ့အပြုအမူတွေဟာကိုလို့စိတ်ဓာတ်အပြုအမူတွေဟာ ကောင်းကျိုးတွေရတတ်တယ်မတန်ရှင်းတဲ့ရိုင်းဆိုင်တဲ့ကုလရှိတာပြုမှုတွေကဆိုးကျိုးရတတ်တယ်ဆိုတော့အခြေခံအသိစိတ်ဓာတ်ရှိထားတဲ့အပေါ်မှာအခုလိုတစ်ဖက်ဆုံးလွတ်တဲ့တန်ရှင်းတဲ့ဒါနမျိုးကပို့ပြီးတော့ကိုကောင်းကျိုးရတတ်တယ်ဆိုတာပေါ့လေစိတ်ကလေးအဖို့ရှင်းသွားတတ်တယ်အသိဉာဏ်တွေပို့ပြီးတော့တိုးပြီးတော့ရင့်တန်လာတတ်တယ်ကွာ အဲ့ဒါအတိညာပါတဲ့ဒါနခေါ်တယ်ဘယ်လိုပဲဖြစ်စေပေါ့လေဒါနကုသိုလ်ပြုတဲ့အခါမျိုးမှာနည်းနည်းပဲပြုပြုများစွာပဲပြုပြုခံစားမှုကင်းတဲ့တကယ်နိဗ္ဗာန်ချမ်းသာတော့မျှော်မှန်းပြီးတော့လူတန်းရပါတယ်ဘဝအတိအတိမဖြစ်တဲ့နိဗ္ဗာန်ချမ်းသာပါလေဒီမှာဘဝအတိမရှိဘူးဆိုလို့ချင်းအိုးရတာနားရတာသိရတာ ကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်ရတာစိုးရင်ပူဆွေးငိုကြွေးရတာဒါတွေလည်းမရှိတော့ဘူးပေါ့အဲ့ဒီနိဗ္ဗာန်ချမ်းသာကိုတော့မျှော်မှန်းပြီးတော့လူသားရပါတယ်တော့ဒီဒါနဟာနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေဆိုတာပေါ့လေအဲ့ဒီလူသားလို့ရှိရင်လည်းပဲအတိညာပါပါတယ်စိတ်ရှင်းပါတယ်ဒါမြင့်မြတ်တဲ့ဒါနဖြစ်နိုင်ပါတယ်ဘာဖြစ်လဲဆိုတော့လူတတ်တာပါ လူတတ်တော့ဒါနကမြင့်မြတ်တယ်အောက်တန်းကျတဲ့ဒါနဖြစ်မပါဘူးပေါ့အလှူရခြင်းအတူတူတော့မြင့်မြတ်တဲ့ဒါနဖြစ်အောင်လုပ်တတ်ဖို့အဲဒီလိုဒါနမျိုးကိုရိုသေးသေးမလုပ်လို့ရှိရင်ဗမာရอืมပြီးတော့စက္ကစက္ကမလုပ်လို့ရှိရင်ပြတ်တတ်ပြတ်တတ်လုပ်လို့ရှိရင်တော့ဗမာရအဲဒီဗမာရတွေဖြစ်တော့ အဲ့တော့ဒါနကုသိုလ်ခါအားလျော်စွာပေါ့လေလုပ်လို့ရှိရင်တော့ပမာဒရဲ့ဆန့်ကျင်ပဲအပမာဒတွေဖြစ်နေတာပေါ့နော်လူထက်မြတ်ဆိုတော့လူလုပ်တဲ့ခါမှာဒါနရဲ့အကျိုးမပြောပါလို့အကျိုးလည်းမပြောဘူးသူကပေါင်းစံစိတ်လွတ်သွားတယ်ပိဋကရုဏာပါတော့မုန်းတိတဲ့ဒေါသရေးစစ်တဲ့ဒေါသလည်းကျင်းသွားတယ် အတိညာပါတော့ကောင်းတာပြီးကောင်းကျိုးရတတ်တယ်ဆိုးတာပြီးဆိုးရတတ်တယ်ဆိုအတိညာပါတော့ရှင်ရှင်တို့တရားလေးရလည်းရှိသွားတာတဏှပြုစဉ်ကာလကအဲ့ဒီလိုအခြေခံရှိထားသူဟာငါးပါးဒီကထိမ့်ဖို့ရာအတွက်ဘာမှဝန်မလေးတော့ဘူးဒီလပြစ်တယ်ဆိုတာကလွန်ခဲ့တဲ့လောဘတွေကြောင့်ပြစ်ရတာ တကူကောင်းဆန်လောဘတွေအာကြီးနုံတော့သူတို့ဖြည့်စည်းလို့ဖြစ်ရတာကိုချမ်းသာပြီးရောကိုရပြီးရောဆိုတဲ့သဘောထားတဲ့ပုဂ္ဂိုလ်တွေဟာသူများပစ္စည်းအပိုင်ရှိဖို့ဟမ်ပြီးတော့ကိုကြိုးငယ်ပြီးတော့လိမ်ဖို့မိစ္ဆာစရကာမတောင်းကြဖို့ပေါ့လေလိမ်ဖို့အဲ့ဒါတွေဒါတွေကျွလွန်ဖို့လွယ်သွားပါတယ်သူကတော့ဒါနနဲ့ မေတ္တာကရုဏာပါပါလို့ရှိရင်အဲ့ဒါတွေအဲလောလောဘကင်းနေလို့ရှိရင်ဘယ်နည်းနဲ့မှမကျွလွန်နိုင်တော့ဒီလားထိဖို့ရတွေ့လွယ်သွားတယ်မေတ္တာကရုဏာပါတော့ဒေါသအလိုလိုက်ပြီးတော့မုန်းတိတဲ့ဒေါသအလိုလိုက်ပြီးတော့ရည်စဲတာတပ်ဖြတ်တာမျိုးမနာလုံးဝန်တုံးတွေများပြီးတော့သူရပစ္စည်းသူရစီစဉ်ဖြစ်စီတာမျိုး သူရအကျိုးပြအောင်လို့လိန်လာကြတာမျိုးဘယ်နည်းတော့မရှိနိုင်တော့အဲ့ဒါဒီထိဖို့ရအတွက်လွယ်သွားပြီကောင်းတော့ပြင်ကောင်းကျိုးရတဲ့ဆိုးတော့ပြင်ဆိုးရတဲ့ဆိုအသိစိတ်တရှိတဲ့ပုဂ္ဂိုလ်ဟာအဆိုးပြုရင်အဆိုးတွေရမှာယုံမှုဆင်းဆုပ်တော့ကောင်းတော့ပြုရင်ကောင်းလို့ရတဲ့ဆိုတဲ့အသိစိတ်တရှိတော့ဘယ်တော့မှအကျိုးမရှိမတင်တာတွေလည်းပဲအတိညာမဲ့ပြီးတော့မလုပ်တော့ဘူး ဒီနည်းနဲ့ပဲငါးပါးသီလထိန်းဖို့ရာအတွက်ဒါနကအများကြီးအထောက်အကူပြုပါတယ်။ဒါလို့လူတိုက်ရင်မြတ်တယ်ဆိုတာပေါ့လေ။လူတိုက်မြတ်တယ်ဆိုတာကိုရှင်တရားလမ်းကြောင်းကြီးပွင့်သွားတာမဟုတ်လို့အဲ့ဒီလမ်းကြောင်းကြီးတိုင်းလှိုက်သွားလို့ရှိရင်သီလကိုရှင်တရားတွေလည်းပြည့်စုံလာနိုင်တယ်။စိတ်လေးစိတ်ထားတဲ့အဋ္ဌဉာဏ်တွေလည်းပွင့်လာနိုင်တယ်။စိတ်ကိုအကျိုးပြုပါတယ်တမန်။ အခုယောဂီတွေငါးပါးသီလတော့မဟုတ်ဘူးရှိပါသီလပါစောင့်တည်နေရတယ်ဆိုတော့သီလတွေလုံချုံနေလို့ရှိရင်စဉ်းစားလိုက်တဲ့အခါမှာသိကိုဝန်သားစရာကောင်းလားဒီကမှတဆင့်ဆက်ပြီးတော့စိတ်တော်ပုံကျိုးအတိမဒိုးစီနိုင်တဲ့အရှိပြည့်တဲ့ဘာဝနာတရားတွေကိုလည်းပဲမမေ့မလျော့ပဲတော့အားထုတ်ရတာသိအားရစရာကောင်းတာပဲအဲ့ဒါနောက်နေ့ကျမှ ဘာဝနာတရားတွေပွားများရေးမှာပေါ့လေမယုံသိလောက်တာတို့မစိမ့်မစလောက်တာတို့ယန္တယန္တလောက်တာတို့ပမာဒဖြစ်ပုံနဲ့အပမာဒဖြစ်တဲ့ပုံဖြစ်ပုံလေးစာတို့နဲ့လည်းပေါင်းစပ်ပြီးတော့ပြောပါမယ်ဒီလေးတနာကြီးနည်းနည်းကြော်သွားပါပြီဒီမှာပဲရကြအောင်ဆို